အောင်348ခုရာတော်လာပြီကျော်9ရက်ခရစ်1985ဇန်နဝါရီ30ရက်ရာတော်ရေးနေ့မွန်းလွဲနှစ်နာရီ10မိနစ်အချိန်လိုင်မာစီဝိပဿနာကျောင်းတိုက်သာသနာမှန်အောင် ဓမ္မယုံတော်ကြီး၌တရက်အောင်မင်္ဂလာအရှင်သန္ဓဝရလိုင်မာသည်ဆရာတော်ဟောကြားတော်မူအပ်သောဘောဓိပိက္ခိယတရားတော်တရားအမည်ရဘောဓိပိက္ခိယဘောဓိပိက္ခိယတရားတော်ဟောမယ်ဘောဓိပိက္ခိယဆိုတာငယ်ငယ်ကိုရင် 73နှစ်74နှစ်တုန်းကတည်းရေမားလာခဲ့တဲ့နာမည်ပဲအဘိဓမ္မာအဘိဓမ္မတသင်္ဃအထကထာဆိုတာရှိတယ်အဲဒါကိုအရာထဲမှာပြောနေရသင်္ဂျိုသင်္ဂျိုလို့အဲဒီသင်္ဂျိုအဘိဓမ္မတသင်္ဃအထကထာလေးလာတဲ့အခါပါဠိအရင်ရအောင်ကြည့်ရသမုတ်စီပိုင်းဆိုတော့မှ ဗောဓိမေဃယသိငိသတ္တရောတတိပဌာနာကာယ ानु ပတနာတတိပဌာနာဝေဒနာ ानु ပတနာတတိပဌာနာစသည်ဖတ်ပြီးတော့ကရအောင်ကြက်ခဲ့တော့ဗောဓိပိခိယဆိုတဲ့နာမည်ရင်းမိလာကြတယ်ဒါပေမဲ့ဘာမှမသိပါဘူးနာမည်လောက်တော့ရတာကိုကြက်ထားတာနောက်တော်တော်လေးကြီးလာတော့လေဒီဆရာတော်ဘုရားကြီးရဲ့ ဒီပဏီအမျိုးမျိုးတွေဖတ်တော့ဘောဓိပက္ခယဒီပဏီဆိုတဲ့စာအုပ်တွေ့ပြန်ရောဖတ်ကြည့်တယ်ဖတ်တော့လည်းတည်နာမလဲပါဘူးအဲစာဆိုတာဖတ်ကြည့်ရင်လုံထုံးလုံနေကိုသိဖို့ကလည်းလိုသေးတာကိုဖတ်တိုင်းလည်းမသိဘူးဆက်သွယ်မှုဆိုတဲ့နီး ဆက်ဆက်မှုဆိုတဲ့နီးဒီနီးမရတော့ဇာရင်ဖတ်တဲ့အခါဖတ်ရတာပဲရှိတယ်လူရင်းနားလည်ပါလည်းမရှိဘူးအဲကြက်ထားလို့ရှိရင်တော့ရတာပေါ့လေအဲအခုတော့ကျေးဇူးရင်ပါသေးဆရာတော်ဘုရားကြီးနဲ့ ပေါင်းပြီးပြီးယေရှုရှင်မာရီဆရာတော်ဘုရားကြီးဆရာနီးတွေတော်တော်ရလိုက်အဲတော့နားလေသွားပြန်အဲနီးဟာအရေးကြီးဆုံးပဲနီးပြီးဘုရားမြတ်စွာဘုရားနီးမှန်စီမှန်ပေးတယ်တထာတံငါဘုရားတို့မှာတော့အခါတာရောနိဗ္ဗညုံပြယုံမြတာဆွမ်းနိုင်ကြပါကုန်၏ 45နှစ်ဟောထားတဲ့အသီးပြီးမြတ်စွာဘုရားရဲ့စကားတော်တရားတော်တွေကိုရေးထားတဲ့စာတွေဟာမဲ့ဆိုင်ဖို့ရောက်နိဗ္ဗာန်ပေါက်ဒီကြီးပဲတိုင်ဆက်ဆက်ပြီးတော့အလုံးလုံးတာကိုလိုတဲ့ဆက်ဆက်ပြီးအလုံးမလုံးတာပြန်တော့လေဒီစာတွေဗဒတ်ထည့်ရတာပဲရှိတယ် ဗောဓိမေခိယ138ပါးဆိုတော့ဗောဓိမေခိယသင်္ကေစတ္တရောတတိပဌာနာအဲ့ဒီကစပြီး38မျိုးလုံးအကုန်ရတာပဲပါဇက်ထဲမှာအလော့အလော့ကိုရထားတာညာတိုင်းညာတိုင်းဆိုရေးနေတာပဲဘယ်တော့မှမိတ်မယ်လို့တောင်းမထင်ဘူးသန္တာရောတတိပဌာနာဆိုတော့တတိပဌာန်၄ပါးသမ္မပဌာန်၄ပါးတဲ့ ဣတိပါ၄ပါးဣန္ဒြေ၅ပါးဘူ၅ပါးဘောဇဉ်9ပါးမိခင်7ပါးအလုံးပေါင်းလိုက်တော့၄၃၄၅၄၄ခွန်ရရှိရဆို30နဲ့ခွန်ဒါဘောရိပကရတရား39ပါးခေါ်တယ်လို့သရုပ်အနေနဲ့အဘိဓမ္မာတသင်္ဃာအထကထာသိဉ္ဇူကျမ်းမှာထုတ်ပြထားတာငငယ်တုန်းကတည်းရတာပဲအခုပြိဓမ္မာစာမွေးပွဲတွေကျင်းပနေတာ အဲဒီအပြည့်မှသာမှုပဲပထမစဉ်ဒုတိယစဉ်တတိယစဉ်ဖြေဖို့လေးလာသင်ယူတဲ့ပုဂ္ဂိုလ်တွေလည်းကြီးကြီးငယ်ငယ်ဒီဘောဓိပက္ခ138ပါးစိတ်ထဲအလွတ်နားလည်နေတာပဲသယုတ်နာမယ်အနေနဲ့ဒီ308ပါးဘယ်ချိန်ဘယ်ကာလဘာလို့ရင်ဖြစ်တယ်ဘလို့မှဖြစ်တဲ့လေဘယ်ပုဂ္ဂိုလ်တွေမှဖြစ်နိုင်တယ် ဒါတွေကနားလည်ဖို့လိုတာပဲအဲ့ဒီဟာတွေနားမလည်ရင်တော့အဘိဓမ္မာပုံစဉ်ဂုံလူနဲ့အောင်တယ်ဆိုတဲ့ဒီနာမဲပဲရှိတဲ့ဒါနာလည်းယုံလောက်နဲ့မယက်ဒိဋ္ဌာပိဋ္ဌာအတုရကအပယ်လေးပါးမှာမကာကွယ်နိုင်ပဲအမိနာမဲလောက်သိထားတာကိုအမိနာမဲဆိုတာပြဉ္ညာပဲဒီအမိနာမဲ ခံရတဲ့တရားတွေကိုယ်စိတ်ထဲမှာဖြစ်မှာအဲ့ဒီဘောဓိပက္ခယတရားတွေကကိုယ့်ကိုအမေလေးပါးကကာကွယ်တာညဒီဘောဓိပက္ခယတရားတွေစိတ်ထဲမှာဖြစ်အောင်ဘယ်လိုလုပ်ရမလဲဒီမိကွန်းကိုကိစ္စမန္တမမဟာသတိပဋ္ဌာန်ဝိပဿနာတရားအလုံးအာထုတ်သိပြီအာထုတ်ပါဘုရားမြတ်စွာဘုရားခိုင်းတဲ့အတိုင်း ပါဠိပဒံဝိပဿနာတရားအလုံးအားထုတ်ရင်တော့အဲအခုရင်ကပြောခဲ့ဗောဓိပိက္ခယတရားတွေဟာအစဲမပြတ်တလဆိုင်ရှုမှတ်အားထုတ်တဲ့ယောဂီရဲ့စိတ်မှာပေါ်လာပြီဒီဗောဓိပိက္ခယတရားတွေပေါ်လာရင်တော့ထိုက်တယ်လို့မယတရိသာမိတ္တာသူကအပေဘေးကလုံးမြောင်ကြတော့မှာပဲဗောဓိဆိုတာအသိဉာဏ်ပဲ အဲ့ဒီအသိဉာဏ်ဟာအမြတ်သူငါဆုတောင်းနေကြတဲ့မေတ္တရားကိုခေါ်တာဒီနေရာမှာဘောဓိအဲဘောဓိဟာမေတ္တရားတဲ့ဘက်ခါဆိုတော့အပင်အပင်မေတ္တရားရဲ့အပင်ပင်မေတ္တရားရဲ့အသင်းအမြင်38မျိုးရှိတယ်လို့ဆိုတယ်မေတ္တရားမက်စိတ်မက်စိတ်မေတ္တရားရဲ့အသင်းအမြင်38မျိုး အဲ့ဒီ38မျိုးဟာမာသရိပဒံဝိပဿနာတရားလုံးအားထုတ်လို့အထော့အထိပ်ရောက်အောင်မြင်တဲ့ပုဂ္ဂိုလ်ရဲ့တန်တမ်းမှာ38မျိုးလုံးအပြည့်အစုံဖြစ်လိမ့်မယ်အဲမအောင်မြင်သေးရင်တော့38မျိုးလုံးအပြည့်အစုံမဖြစ်ဘူးအဲဒီဘောဓိပက္ခရာတရား38မျိုးတွေကတချို့တလေဖြစ်မှာပဲ အဲဒါဖြင့်အဲ့ဒီဘောဓိပက္ခိယတရားနဲ့ပတ်သက်ပြီးရှင်းလင်းဖို့မဟာသတိပဋ္ဌာန်ဝိပဿနာတရားအလုံးအထုတ်ရင် ဖြစ်တယ်ဆိုတော့တို့ယောဂီတွေမျက်စိနာနာလျှာကိုယ်စိတ်၆ဓာရဖြစ်ပေါ်ထင်ရှားတဲ့ယုတ်တရားနံတရားတွေကိုအဆက်မပြတ်တလဆက်ရှုမှတ်ပြီးမြင်လို့ထင်ရှားတဲ့ယုတ်နံတွေမြင်တယ်မြင်တယ်ရှုမှတ် ကြာနေတုံးထင်ရှားတဲ့ယုံနာနေကြားတယ်ကြားတယ်ရှုမှမွှေးနံတုံးထင်ရှားတဲ့ယုံနာနေမွှေးတယ်နံတယ်ရှုမှစားတော့တုံးချိုရင်စပါခငါသိထင်ရှားတဲ့ယုံနာနေချိုရခြင်းနဲ့ငန်းနဲ့ဖန်နဲ့စတဲ့စသည်ရှုမှထင်ရင်သိတဲ့နေရအကုန်ဆိုကိုကာယဒေါရကပူအေးနှွေးရှိန်ညောင်းညာထုံခြင်းကြိုက်ခဲစသည်ဖြင့်ထင်ရှားတဲ့ယုံနာတွေကိုပူရဲအေးတဲ့ညောင်းနဲ့ထုံနေစသည်ရှုမှတ် ဝိသံတိုင်းတာစောင်းလဲပြန်ခင်ငုံမောကံယူလှမ်းသွားပြီးထင်ရှားတဲ့ယုံနာနေကိုယ်ရဆနဲ့ထိုင်နေထားတဲ့စောင်းနဲ့လှဲ့တဲ့ညာလနဲ့ပယ်လနဲ့ကြွားတယ်ချားတယ်ကြွားတယ်လမ်းတယ်ချားတယ်စသည်ရှုမှတ်ဝမ်းမိုက်ကရှစ်ပဲရွေ့ရွေ့လှုပ်တဲ့အချိန်ဖောင်းတယ်ဝမ်းမိုက်ကနောက်ပဲရွေ့ရွေ့လှုပ်တဲ့အချိန်ပိန်တယ်လို့ရှုမှတ်ကြည်ညိုအားရကျေနပ်ဝမ်းသာ ပြင်းစိတ်ပြင်းအိတ်ချင်းယုံမုံနှလုံးမသာဖြစ်ပြီးတော့ကမနှောထွားတာစိတ်မှာထင်ရှားတဲ့နံတရားယုတ်တရားတွေကျင်ညိုတယ်ဝမ်းသာတယ်စသည်ရှုမှတ်တယ်အဲဒီလိုမှတ်တော့မှတ်စိတ်တွေဖြစ်တယ်တဲ့မှတ်တဲ့စိတ်တွေမှတ်တဲ့စိတ်ဆိုတာမှတ်ရင်ဖြစ်ပေါ်လာတာကိုယောဂီကသိတယ်မမှတ်ရင်မှတ်တဲ့စိတ်မဖြစ်ဘူး ဒါပြင်အဲ့ဒီမှတ်စိတ်ဟာဘယ်သူတွေလဲအဘိဓမ္မာအလိုနာမည်ရှာလိုက်ပြန်တော့မဟာကုသိုလ်ကာမဝဇရစိတ်ပဲမှတ်တဲ့စိတ်ဟာမဟာကုသိုလ်ကာမဝဇရစိတ်ကရှင်မျိုးတောင်ရှိတာဘယ်စိတ်လဲဩမဟာကုသိုလ်ကာမဝဇရစိတ်ရှင်မျိုးကိုတစုံတစုံစီတွဲရတယ် ပထမတစုံဒုတိယတစုံတတိယတစုံသရုပ်ထတစုံဆိုတော့မဟာကုသိုလ်စိတ်၈ခုပဲအဲဒီမှာပထမတစုံပထမအဆုံးဆိုတော့ဘောမနတဉာဏတံပယုတ်အသင်္ခါရိကစိတ်သသင်္ခါရိကစိတ်လို့တစုံရှိတယ်အဲကမ္မဝဒကုသိုလ် ပထမအဆုံးဆိုပါတော့မှတ်စိတ်ကအတ္တခါရိကဖြစ်ခြင်းဖြစ်မယ်သတ္တခါရိကဖြစ်ခြင်းဖြစ်မယ်ဘာဖြစ်ဖြစ်ပထမအဆုံးလေးကစိတ်တစ်ခုဟောကာမဝဒရကုသိုလ်ညာဏတံပယုတ်ပထမစိတ်တစ်ခုလို့သတ်မှတ်ထားလိုက်အဲ့ဒါမှတ်စိတ်အဲ့ဒီမှတ်စရာကုသလဓမ္မအကုသလဓမ္မအပြာကဓမ္မအဲ့ရကုသိုလ်လားအကုသိုလ်လားအပြာကဓလားလို့မေးရင်အဲ့ဒီ အောင်တယ်လို့မှတ်လိုက်တဲ့စိတ်ဟာကာမဝဇရကုသိုလ်စိတ်အဲ့ဒီကုသိုလ်စိတ်နဲ့အတူတွဲဆင်ပြီးပါဝင်လာနိုင်တဲ့စေတသိက်ခေါ်နံတရားတွေကဖတ်တရဲ့ဝေဒနာရဲ့သိညာရဲ့စေရနာရဲ့ဧကဂတာရဲ့ဇိဝိတ္တရဲ့မနတိကာရရဲ့ခွန်နောက်ပြီး ဝိတေဝိဇာရအဓိမောကဝိရိယပိတိသန္တာ6အဲခွန်ရ6ရ73ရုပ်ကိုပညာသမန်စေတသိက်တဲ့အဲ့ဒီနှမျိုးဟာခွန်နဲ့6နှမျိုးအပေါင်း73အညသမန်စေတသိက်ဆိုတာကုသိုလ်အုပ်စုထဲမှာလည်းသူတို့ပါလာပဲအကုသိုလ်အုပ်စုထဲမှာလည်းသူတို့ပါလာပဲကုသိုလ်အကုသိုလ်နှစ်အုပ်စုဝင်ရက်နေ ဟောဒီမှာမှတ်စေဆိုကုသိုလ်ဥစ္စာရမှာပါလာပြန်ပြီဒီ73လုံးစေတသိက်73ခုခေါ်တယ်အညာသမစေတသိက်တဲ့ဘုရားကုသိုလ်ဥစ္စာတွေမှာပါတဲ့စေတသိက်တွေကတတတတိဟိရိဩနပအာလောဘအာရောဓတတရမေဇာတတာကာယပတ္တိစိတ်တပတ္တိကာယလုဒ္ဓစိတ်တလုဒ္ဓကာယမုရုဒ္ဓစိတ်တမုရုဒ္ဓကာကမညတစိတ်တကာမညတကာဘဝညတစိတ်တဘဝညတ ကာယုစုကတာစိတ်တုစုကတာ30နဲ့9သောသောက33နဲ့39နဲ့ပေါင်းလိုက်တော့30နဲ့နှစ်အဲ့ဒီစေတသိက်တရား32ခုဖောင်းတယ်လို့မှတ်လိုက်တဲ့အခါလှုပ်သွားတာကိုမသိတဲ့အမှန်မှာ30နဲ့2မျိုးစိတ်နဲ့ပေါင်းလိုက်တော့30နဲ့3 အဲဘောင်းလိုက်လို့မှတ်လိုက်တဲ့ကလှုပ်သွားတာကိုသိတယ်မှတ်ချက်ရှိတယ်အဲသိတယ်မှတ်ချက်ကြတော့ပင်ငိမ့်တည်းဆိုရအာမောဟပညာပါတယ်ပါတော့30နဲ့တော့အောင်းတယ်လို့မှတ်ရင်အပြင်မဲ့ရွေ့ရွေ့လှုပ်သွားတာကိုသိပြီးတော့အဲ့ဒီမှတ်စိတ်နဲ့အတူစေတသိက်30နဲ့3မသိရင်30နဲ့2မသိရင်ပညာစေတသိက်မပါဘူးပိန်တယ်လို့မှတ်လိုက်တဲ့အခါ အလွင့်မဲ့ရွေ့ရွေ့လှုပ်သွားတာကိုသိဟောသိရင်ပညာဆိုတဲ့စေတသိက်ရော30နဲ့3ပါဝင်လေအဲ့ဒီတရားတွေမှန်တိုင်းမှန်တိုင်းပြီးပြီးတိုင်းပြီးတိုင်းမှတ်စိမ့်နဲ့အတူစေတသိက်နံတရား30နဲ့3မျိုးပါဝင်လေအဲ့ဒီထဲကအခုတင်ကပြောတဲ့မဲ့ရဲ့အပင်အပင်တွေ မဲ့ရဲ့အသိအပင်တွေကိုဖော်ယူတာပဲအဲ့ဒီ33မျိုးတည်းကမဲ့ရဲ့အသိအပင်တွေဟာဘသူတွေဖြစ်တယ်လဲဆိုဟောဆန္ဒဆန္ဒဆိုတဲ့စေတသိက်ဟာမဲ့ရဲ့အသိအပင်ဘာဆန္ဒလဲဆင်းရဲခံသိငြိမ့်တဲ့နိဗ္ဗာန်ကိုလိုလားတဲ့ဆန္ဒအဲ့ဒီဆန္ဒပါတဲ့ အဲဒီလိုလားတဲ့ဆန္ဒကလေးပါတော့မဲ့ရဲ့အပင်အပင်တစ်ခုပေါ့ပြီးတော့မှတ်တဲ့စိတ်မှတ်တဲ့စိတ်လည်းမဲ့ရဲ့အပင်ပင်ပဲသိပြီးတော့တတ္တရမေသတာတာဆိုတာသူလည်းမဲ့ရဲ့အပင်ပင်တစ်ခုပဲအဲပြီးတော့ပတ္တိတဲ့ပီတိတဲ့တတာတဲ့သူလည်းမဲ့ရဲ့အပင်ပင်ပဲနောက်ပြီးတော့သောသောပြောတဲ့ပင်ငိမ့်တည်းဆိုတော့ဒီမှာ တမ္မာဒိဋ္ဌိဆိုတဲ့အမည်နဲ့ပါလာတယ်။နောက်ဝိတ္တကတမ္မာသင်္ကပ္ပဆိုတဲ့အမည်နဲ့ပါလာတယ်။နောက်တတိနောက်တမာတိအဲဒီတရားတွေဟာအသေးအသေးအခုရင်ကပြောခဲ့တဲ့တတိပဋ္ဌာန်တမ္မာပဋ္ဌာန်ဣန္ဒြေဘူဘောဇင်မေခင်ဆိုတဲ့အမည်တွေ ယူပြီးတော့ကမှန်တိုင်းမှန်တိုင်းပါနေတာဘောဓိပိက္ခယတရား30နဲ့9ပါးထဲမှာမှတ်စိတ်တိုင်းမှတ်စိတ်တိုင်း30နဲ့4မျိုး30နဲ့4မျိုးဘောဓိပိက္ခယတရားတွေ30နဲ့4မျိုးမှတ်တိုင်းမှတ်တိုင်းဖြစ်ပြီးတော့ကယောဂီရဲ့စိတ်မှာပေါ်လွင်တယ်အဲဒီမှတ်စိတ် ပါဠိပက္ခယတရား39မျိုးနဲ့အတူဒီမှတ်စိတ်တွေဟာငရေတိဋ္ဌံပိဋ္ဌာအတုဝကေအပေ၄ပါးကိုကာကွယ်နိုင်တယ်။ဒါဘောဓိပက္ခယတရား39ပါးပွားရမယ်ပွားရမယ်။စာရီမှလည်းရေးတာကိုဖတ်ခရတဲ့ငငယ်တုန်းကအဲအချင်းချင်းဆရာတော်ကြီးတွေအဘိုးကြီးတွေဥပုံနေတို့အလူတန်းတို့ထုံမိကြုံမိတဲ့အခါ တရားဆွေးနွေးတဲ့အထဲမှာလဲပောဓိပက္ခယတရား38ပါးပွားရမယ်ဆိုတာပဲလို့ဒီလိုကြားခဲ့ဘူးလေအဲ့ဒါကြီးဒီ38ပါး34ပါးပွားအောင်ဘယ်လိုလုပ်ရလဲဒီ38ပါးဘယ်လိုနီးနဲ့ပွားရတယ်ဆိုတဲ့ဟာတော့မကြားခဲ့ရဘူးဒီတရားတွေကိုယ်စိတ်ထဲမှာတစ်ချိန်ပြီးတစ်ချိန်တစ်ချိန်ပြီးတစ်ချိန်တိုးစီပွားစီခြင်းရင်တော့ ဒိဋ္ဌာမဏပမဟာသတိပဋ္ဌာန်ဝိပဿနာတရားအလုံးကိုအာထုတ်သိမိအာထုတ်ပါမဟာသတိပဋ္ဌာန်ဝိပဿနာတရားအဆက်မပြတ်တရဇအိပ်ပျော်ခြင်းခြံလာပြီးတော့ကရှုမှတ်ပွားများနေရင်ဒီဘောဓိပက္ခယတရားတွေစိတ်ထဲမှာအဆက်မပြတ်ဖြစ်ပြီးတော့ကတိုးနေပွားနေတာပါပဲပฏิကပฏิပဋ္ဌာန်ဆိုတဲ့အနေနဲ့ မှတ်တိုင်းမှတ်တိုင်းပါတာကိုအဲတတိပဌာန်အနေနဲ့ပါပြီဆိုတော့တတိပဌာန်က၄မျိုးပဲတတိရဲ့အာယုံ၄မျိုးလို့ဆိုရက်ကာယ ानु ပတနာတတိပဌာန်အောင်းရဲ့ပိနေရသာပြီးကိုယ်တာဆန္ဒငုံတာမောတာလှမ်းတာသွားတာကင်တာယူတာပဇဟရာအယိအဖတ်ထဲတာခွန်းတာပြီးတော့ဝါတာ ဒါရီတကားခွနာပိတ်တာလုံရင်အင်ကြီးပြောတာဘာနဲ့သိရချွတ်တာကမှမပြဘာမှမကြအောင်လှုပ်ရှားမှုတွေမှန်လို့မရအကုန်လုံးအဆက်မပြဖြုတ်မှတ်နေရင်ဟောပတိဆိုတဲ့ဝါရိမိတ်ကိယတရားဟာတတိပဋ္ဌံကာယ ानु ပါဒနာတတိပဋ္ဌံဆိုတဲ့အနေနဲ့စိတ်ထဲမှာပေါ်လွင်ထင်ရှားနေတာပဲ သတ္တာရောတတိပဌာနာကိုဘောဓိပက္ခိယသင်္ဃဟေသတ္တာရောတတိပဌာနာလို့ဆိုတယ်။အဲကွေးတာတိုင်းကစသည်မှတ်နေရင်ဒီတတိတရားဟာကာယ ानु ပါဒနာတတိပဌာန်ဆိုတဲ့ဘောဓိပက္ခိယပုစုဝင်အနေနဲ့တိုးပွားနေတာပဲ။ညောင်းတာ၊ကြိုက်တာ၊ထုံတာ၊ကျင်တာ၊အောင့်တာ၊နာတာ၊ပူတာအခံခက်အောင်ပူတာအခံခက်အောင်အေးတာအဲဒါတွေကိုအဆက်မပြတ်တရစမှတ်နေရင် ဝေဒနာနုပတနာသတိပဋ္ဌာန်အနေနဲ့ဘောရိပက္ခယအုပ်စုဝင် ဖြစ်နေတာပဲညောင်းညာထုံခြင်းကြိုက်ခဲအကံခဲ့တဲ့ဒုက္ခဝေဒနာတွေပြောင်းငြိမ့်သွားတဲ့အခါကျတော့နေသာခံကောင်းတဲ့ဒုက္ခချမ်းသာဖြစ်ပေါ်လာဗျာချမ်းသာတယ်ချမ်းသာတယ်မှတ်ဟောဒါလေဝေဒနာနုပါဒနာသတိပဋ္ဌာန်အနေနဲ့ဘောဓိပက္ခယအုပ်စုဝင် ဖြစ်သွားပြန်ပြီ စိတ်ကူးတာတွေစဉ်းစားတာတွေမျက်စိမှိတ်ထားရင်မျက်စိနဲ့ဖွင့်ကြည့်ရသလိုပုံပေါ်အောင်မြင်တာတွေအဲ့ဒါတွေအစင်မပြတ်တရတမှတ်ပြန်တော့စိတ်ဓာနုပါဒနာတတိပဌံအမိနဲ့ဘာတိပကိယအုပ်စုဝင်တတိတရားထင်ရှားလာပြန်တယ်ညီညိုတာနိဗ္ဗာန်သဘောကြတာ မောတာယွန်တာမကျေနပ်တာအဲ့ဒါတွေကိုမှတ်ပြန်ပြီဆိုတဲ့အခါကျတော့ဓမ္မအနုပါဒနာတတိပဋ္ဌာန်အုပ်စုဝင်အနေနဲ့တတိဆိုတဲ့ဗောဓိပက္ခိယတရားတွေထင်ရှားနေပြန်တာပဲအဲ့ဒီလိုတတိဗောဓိပက္ခိယတရားရှုမှတ်ပြီးထင်ရှားဖို့ရန်အတွက်ကြောင်းရဆက်ရတာကဝိရိယအဲဒီဝိရိယကဒီမှာ သမ္မပဒံအမိနဲ့ထင်ရှားနေပြန်ပြီဝိရိယသမ္မပဒံဆိုတဲ့အမိယူရဲဒီနေရာမှာအဲ့ဒီဝိရိယသမ္မပဒံအနိအမိအနေနဲ့ယူပုံကိုဗုဒ္ဓမြတ်စွာဘုရားချဲ့ပြီးဟောထားတာရှိတယ်။ပေခဝေဩจิตချက်သမီးများတို့သမ္မာဝါယမောမှန်စွာအထုတ်ခြင်းသည်ဩဝိရိယကိုပဲဒီနေရာမှာသမ္မာဝါယမော မှန်စွာအထုတ်ခြင်းလို့ဆိုတဲ့။တမဝါယမောမှန်စွာအထုတ်ခြင်းသည်ကတမောအဘေဘာနိ။တမဝါယမခေါ်ဝိရိယတမ္မပရံဘောဓိပက္ခိယတရားဆိုတာပယ်ရင်ဟာလေမြတ်စွာဘုရားကဖြေမလို့သူ့ဟာသူမေးတာကထေတုကမယတာပု္ပ္ပာလို့ခေါ်တဲ့ကိုဟာကိုပဲဖြေမှအတွက်ကိုဟာကိုမေးခွန်းပု္ပ္ပာထုတ်တာ။ အဲကထေတုကမြတာပုဒ္ဓါကိုဟာကိုဖြေမလို့မေးတာအဲတော့ဖြေတယ်မြတ်စွာဘုရားသူဟာသူမေးပြီးတော့ဘိခဝေအာရှင်သာချက်သမီးများတို့ဣဒာဘိက္ခုအင်းငါဘုရားအဆုံးမသာသနာတော်မှာမဟာသရိပဋ္ဌာန်ဝိပဿနာတရားအလုံးရှုမှအာထုတ်တဲ့ယောဂီသည် ဩပန္နနံအာဟုဒရနံပါဝကနံဓမ္မနံမိမိမှာမဖြစ်ဖူးသေးသောအယုတ်အညာအာဟုဒတို့ဤဝါအာဟုဒတရားတို့ကိုအနုပါဒာယမဖြစ်ရန်မဖြစ်စေရန်အတွေ့ခန္ဓာစနေတိအာထုခြင်းကိုဖြစ်စေဝါယမတိအာထုဝိရိယအာရပတိလုံလာပြီးစိတ်တံပက္ကနတိစိတ်ကိုအဘိပရတိကြိုးစား၏အချုပ်ကတော့မှတ်တာကိုပြောတာပဲဒါပါဠိဝါကတော့ သကပရိယတိတမ္မာဝါယာမဆိုတဲ့သမ္မပရံဘောဓိပက္ခိယတရားဘယ်လိုဟာလဲဟိုအောင်တိုင်းပိန်တိုင်းမြင်တိုင်းကြားတိုင်းအဆက်မပြတ်တရသက်သောက်သွားရထင်ရှားတဲ့ယုတ်တရားနံတရားတွေကိုမှတ်ထားပါပဲဟောအဆက်မပြတ်မှတ်နေတာ သမ္မပဒံဆိုတဲ့ဘောဓိပိက္ခိယတရားပဲအမိထုတ်လိုက်တော့ဝိရိယတမျိုးအမိဆိုတော့တမ္မာဝါယာမသင်္နာချက်ပတိများတော့ဣဒာဘိက္ခုဒီငါဘုရားသာသနာမတော်မှာငါဘုရားသာသနာတော်မှာမဟာသတိပဋ္ဌာန်ဝိပဿနာတရားအလုံးစုပွားအားထုတ်တဲ့ယောဂီတွေ အနုပါဏနာအာကုသလနံပါပကနံဓမ္မနံမိမိမှာမဖြစ်ဘူးသေးသောအယုတ်အညာအာကုသောတရားတွေဟာအာကုသောတရားတို့ဟာအနုပါဒါယမဖြစ်ရမဖြစ်စေရန်အတွက်သန္တန်သတိဒီအာထုတ်ခြင်းကိုဖြစ်စေဤဝါယမတိအာထုတ်ဤဝိရိယအာရပတိလုံလာပြီးစိတ်တံပေကနတိစိတ်ကိုအာဘိဗရတိအကျိုးသာဤသုမအာထုတ်နေရင် မဖြစ်သေးတဲ့အကုသိုလ်တွေမဖြစ်ဘူးသေးတဲ့အကုသိုလ်တွေမဖြစ်ဘူးတဲ့လည်းမဖြစ်ဘူးသေးတဲ့အကုသိုလ်တွေမဖြစ်အောင်ကျိုးစားရှုမှတ်နေရသည်ပဲနဲ့တမ္မပဒဘောဓိပက္ခိယတရားပါဒီတဘောတတသက်တာ ကိုမလုပ်ဘူးသေးတယ်မကျွလွန်ဘူးသေးတယ်အာဟုတွေရှိမှာပေါ့တတ်မှုမကျွလွန်ဘူးသေးဘူးခိုးမှုမကျွလွန်ဘူးသေးဘူးလိန်ညာမှုမကျွလွန်ဘူးသေးဘူးစသည်အဖြစ်ဘယ်အကုသိုလ်မှမကျွလွန်ဘူးသေးဘူးအဲ့ဒီမကျွလွန်ဘူးသေးမဖြစ်သေးမလုပ်ဘူးသေးတဲ့အကုသိုလ်တွေမဖြစ်အောင်ဒီရွယ်ချက်နဲ့ အဆက်မပြတ်တရားရှုမှအထုတ်နေတာဒီပင်လဲသမ္မပဒံဆိုတဲ့ဗောဓိဒုက္ခတရားပါဒီမှာကြိုးစားမှုအဲ့ဒါလဲသမ္မပဒံဗောဓိပိက္ခိယတရားပါပဲ အနုပန္နနာကုသလနာဓမ္မနာမိမိမှာမဖြစ်ဘူးသေးတော့ကုသိုလ်တရားတွေဟာကုသိုလ်တရားတွေကိုဥပါဒါယဖြစ်ရန်ဖြစ်စေရန်အတွေ့သူမှကြိုးစားအားထုတ်တာလဲသမ္မပဒံဘောဓိပိခိယတရားပါပဲဥပ္ပန္နနာကုသလနာဓမ္မနာမိမိမှာဖြစ်ဘူးသောကုသိုလ်တရားတွေ ထိတိယတိရယံအတ္တမောတာယမမေ့ပြောင်ယံဘေယောဘာဝါယတိုး၍ဖြစ်ယံဝေဘုံလာယပြန်ပွားယံဘာဝနာယပါရိပူရိယပွားစေမှုဘာဝနာပြည့်စေရန်အတွေ့အဆက်မပြတ်တဲ့ရှုမှတ်ကြိုးစားတာလေကာမပဒံခေါ်တဲ့ဗောဓိပိခိယတရားပါပဲအကျိုးသားမှုကတော့တစ်မျိုးပါပဲဒါပေမဲ့အချင်းအရာ လေးမျိုးကိုလိုက်ပြီးတော့ကကြိုးစားမှု၄မျိုးလို့ခေါ်တယ်တဲ့သမ္မပဒံ၄ပါးတဲ့သရုပ်ထုတ်လိုက်တော့အဲဒီသမ္မပဒံကြိုးစားမှု၄ပါးဟာဘောဓိပက္ခိယတရားပါပဲတဲ့ဘောဓိမှာတရားအားတွေကိုထနံပါတ်3ကိုလေးပြောမယ်အနုပန္နနကုသလနဓမ္မနမိမိမှာမဖြစ်ဘူးသေးသောကုသိုလ်တရားတို့ဤဝါကုသိုလ်တရားတို့ဥပါဒါယဖြစ်ရန်ဖြစ်စေရန်အတွက် ဝါယာမောရှုမှအထုတ်ခြင်းဒါသမပဒံမဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်အောင်တဲ့မဖြစ်သေးတဲ့ကုသိုလ်တရားတွေဆိုတော့သူသူငန်းငါတွေဘဝသိချင်းသင်္ချာတဲ့အများအပြားတော့ဒါနမိမိပိုင်ပစ္စည်းပေးတဲ့လူတဲ့ကုသိုလ်တရားဖြစ်ဘူးတဲ့သီလတမှုစာသည်ရှောင်ကျင်တဲ့စိတ် သီလကုသိုလ်တရားလည်းဖြစ်မှုတာပဲဘာဝနာသာသနာ့အခါကာလသို့ဘုရားကောမဘုရားအလောင်းတော်မွေးတဲ့အချိန်ရောက်လာတဲ့ကာလဒေဝိရယသိကြီးမှာဆိုရင်သူ့အဆင့်မြင့်သမထအနေမှာဥပဇာရတမာရီလို့အမည်ရတဲ့ကာမဝဒကုသိုလ်တွေလည်းဖြစ်တာပဲ။ ရူပဝဒရကုသိုလ်အရူပဝဒရကုသိုလ်လည်းအဲဒီရသေးကြီးမှာဖြစ်နေတာပဲအခုဘုန်းကြီးတို့တရားနာသူတော်ကောင်းတွေနဲ့ယောဂီတို့လည်းဘဝသင်္ချေသင်္ချာကဒီကုသိုလ်တွေဖြစ်ခဲ့ဘူးတာပဲမဖြစ်ခဲ့ဘူးတာကဝိပဿနာဘာဝနာဆိုတဲ့ကာမဝဒကုသိုလ်ကတော့ဖြစ်ဖို့ပါတယ်လို့ပြောဖို့ဟာသိမလွယ်ဘူး တော့ဘုရားမြတ်စွာဘုရားရဲ့သာသနာနဲ့ကြုံမှကြုံပြန်လို့ရှိရင်လေဒီသတိပဋ္ဌာန်ဝိပဿနာတရားအလုပ်ကိုအထုတ်ခွင့်ရမှဝိပဿနာဘာဝနာဆိုတဲ့ကုသိုလ်ကဖြစ်ဖူးတယ်လို့ပြောရမှာဘုရားမြတ်စွာဘုရားရဲ့အမျိုးတွေတဲကကိုဒီတရားအာမထုတ်ပဲနဲ့သေသွားတာတွေနဲတာမဟုတ်ဘူးဘုရားနဲ့အမျိုးဆိုတော့ဘုရားနဲ့အင်မတန်ဆက်ဆံနေကနေတာပဲ ဒါတောင်မှအထုတ်ခွင့်မရပဲနဲ့ကွယ်လွန်ကုန်ကြတယ်ဆိုတော့ဝိပဿနာကုသိုလ်ဆိုတာမဖြစ်ဘူးပါဘူးအခုမိမိတို့ဒီတဘွားဒီတဲ့ဓမ္မတရားအားမထုတ်ခင်အချိန်ကလည်းပဲအာဒီတတိပဒံဝိပဿနာဘာဝနာအလုပ်ကိုကျွမပွားများမှုကင်းကွာနေတဲ့အချိန်တရားမမှတ်ရသေးတဲ့အချိန်မှဆိုရင် ဖောင်းတယ်လို့မှတ်လိုက်တဲ့စိတ်ဝိပဿနာဘာဝနာကုသိုလ်ဆိုတာမဖြစ်ဘူးပါဘူးအဲဒါကြောင့်အနုပါဏနကုသလနဓမ္မနံဖောင်းနေပိနေစသည်မှတ်စိတ် မိမိမှာမဖြစ်ဘူးသေးတဲ့ကာမဝဇ္ဇရကုသိုလ်တရားတွေဝါတရားတွေကိုဥပါဒါယဖြစ်ရန်ဖြစ်စေရန်အတွေ့ဝါယမတိဖောင်းတဲ့ပိန်နဲ့စသည်အစမပြတလဇကျိုးမှကျိုးစာအာထုတ်၏အဲ့ဒါသမ္မပဒံခေါ်ရဲ့ဘောဓိပက္ခိယတရားပါပဲအစမပြတလဇကျိုးစာမှတ်တဲ့သဘောလေးဟာ ဝိရိယလို့ခေါ်တဲ့တမ္မာဝါယာမတမ္မပဒဘောဓိပိက္ခယဘောဓိဆိုတဲ့မဉ္ဉဏ်ရဲ့အုပ်စုအသင်အပင်ဝင်တရားပဲအဲတို့ယောဂီတွေမှာမသိတိတိတိအမိနာမရေနားမလဲနဲ့အာသုံးလုံးမကြည်ကြည်ကြည်လှိုင်ပါစေရောက်လာလို့သင်ပေးတဲ့အတိုင်းအဆက်မပြတ်တယ်လားကျိုးမှကြိုးစားအားထုတ်နေရင်တတိဆိုတဲ့ဘောဓိပက္ခယတရားလည်းစိတ်မှဖြစ်နေတယ် ပါမပဒံဆိုတဲ့ဘောဓိပိက္ခယတရားလည်းစိတ်မှာဖြစ်နေတယ်ဖြစ်ပြီးတိုးဝနေတာပဲအဲ့ဒါတွေကကုသိုလ်တွေမဖြစ်ဘူးသေးတဲ့ကုသိုလ်တွေမှတ်စိတ် ကုသိုလ်ဆိုတာကိုတော့ကမဖြစ်ဘူးအခုသင်ပြီးတဲ့နဲ့အစမတရဇမှတ်နေပြီဆိုတော့မှတ်စိတ်ခေါ်မာနတိပဒံဝိပဒနာဘာဝနာကုသိုလ်တွေဖြစ်ပြီးဒါကြောင့်မဖြစ်သေးတဲ့ကုသိုလ်တွေဖြစ်ဖို့ရန်အတွက်တဲ့အစမပြတ်တရဇမှတ်ရတာ အဲဒီလိုမှတ်တော့မှန်ရင်မှန်ရင်မှန်ရင်မှန်ရင်အာယုံမှစိတ်အာယုံမှစိတ်အာယုံမှစိတ်စက္ကန့်20အာယုံနဲ့မှစိတ်ကြီးတဲ့ဆက်နေမြဲစက္ကန့်30အာယုံနဲ့မှစိတ်ဆက်နေမြဲဟောတစ်စက္ကန့်တမန်တော့စက္ကန့်60ဟောတမိနဲ့အချိန်ကာလမှတ်စိတ်တွေကြီးဆက်နေပြီမှတ်စိတ်တွေကြီးပဲဆက်နေတဲ့အခါကျတော့ဟောမှတ်တိုင်းမှတ်တိုင်းတော့အာယုံပေါ်မှာမှတ်တဲ့စိတ်ကလေးက တီးတီးပြီးတော့ကနေတယ်အဲ့ဒါပါလေတမာဒိန္ဒရီတမာတိဘူအဲ့ဒီအမည်နဲ့ဘောဓိပက္ခယတရားတွေတမျိုးတစ်ဆင့်တိုးပွားလာပြန်တာပဲအဲမှန်ရင်မှန်ရင်လည်းနောက်တော့ ဟောင်းနာလေးကတခြားမှတ်သိတာကတခြားပိန်နာလေးကတခြားမှတ်သိတာကတခြားပိုင်းဝဲခြားခြားသိလာရောအဲဒီမှန်ရင်မှန်ရင်ဖောင်းနာနဲ့မှတ်တာပိန်နာနဲ့မှတ်တာအောင်နဲ့မှတ်သိတခြားစီလို့ကွဲကွဲပြားပြားသိလာပြီဆိုတော့ဟောပြင်းငိမ့်တည်းဆိုတာကပညာဘူပညာအိန္ဒြေအဲဒီအမည်နဲ့ ဝါရိဘိက္ခယဆိုတဲ့တရားတွေတိုးဝါလာပြန်ရောယောဂီရဲ့စိတ်ထဲမှာအဲ့ဒီဉာဏ်ဉာဏ်တွေကိုပညာဘုအမြင်ယူထားတဲ့တရားကိုပဲထပ်ဆင့်အမြင်တက်ပြလိုက်တာနာမရူပပရိသေရညာဟောနာမရူပပရိသေရညာအမြင်ယူတဲ့ဝါရိမေခယမေရဲ့အသိအပင်ဝင် ကာမဝဒရကုသိုလ်မဖြစ်ဘူးမရဘူးတာဖြစ်လာရလာတယ်ဒါကြောင့်မဖြစ်ဘူးသေးတဲ့ကုသိုလ်ဖြစ်ဖို့ရန်အတွက်အဆက်မပြတ်တလက်စာရှုမှတ်ပွားများအားထုတ်တဲ့သမ္မပဒံဘောဓိပက္ခိယတရားသမ္မပဒံဘောဓိပက္ခိယတရားကြောင့်ဟောနာမရူပပြိစေရညံလို့အမြင်ယူတဲ့ကုသိုလ်တစ်မျိုးတိုးလာပြန်တာဆက်မှတ် အဲနာမရူပပြိစိရညာအမည်ရဲ့ကုသိုလ်ကိုဒိဋ္ဌိဝိသုဒ္ဓိလို့တနည်းအမည်ပေးရတယ်ဟောဒိဋ္ဌိဝိသုဒ္ဓိအမည်ရနာမရူပပြိစိရညာအမည်ရနာမည်ရတဲ့ကာမဝရကုသိုလ်မာသရိပ္ပဏဝိပဿနာတရားမအာမထုတ်ခင်တုန်းကလည်းမဖြစ်ဘူးအာထုတ်စမှာလည်းမဖြစ်ဘူးအဲတချို့ယောဂီတွေ၄၅၀ကြာလို့တောင်းမှအာဒီနာမရူပပြိစိရညာဒိဋ္ဌိဝိသုဒ္ဓိ အမိခံနိုင်တဲ့ကာမဝရကုသိုလ်မဖြစ်သေးဘူးဘာလို့မဖြစ်တယ်ပြောနေနေရောရဲရဲနဲ့လုပ်နေတာကိုဟိုငေးဒီကြည့်ပင်ပေးတဲ့အတိုင်းလဲမှတ်မှတ်သားသားမကျင့်သုံးဆိုတော့10ရက်ကြာလဲ15ရက်ကြာရက်20ကြာတချို့တလကြာလို့သာပြန်သွားတယ်နာမရူပပြိသေယညာဒိဋ္ဌိဝိသုဒ္ဓိအမြင်ယူတဲ့ကုသိုလ်သူ့မှာဖြစ်မသွားရှာဘူးဘာကြောင့် တမ္မပဒံဆိုရင်ဘောဓိပိက္ခယတရားအဖြစ်နေတာကိုဘာကြောင့်တမ္မပဒံအဖြစ်နေနေတော့ပြင်းလို့တမ္မပဒံဆိုတာကြိုးစားတာတမ္မပဒံဝိရိယတဲ့ဘယ်လောက်တိုက်တာဒီကြိုးစားတယ်လဲဆိုအနည်းတိုင်းနေတိုင်းပြောနေတာအယိပြတာငါကုံမှကြံငါကျွမ်းပါစေအကျော်တွေသာငါကုံမှကြံငါကျွမ်းပါစေအယောတွေသာငါကုံမှကြံငါကျွမ်းပါစေငါသူရသားရောနေပါညှို့သွားခန်းချောက်ကုံပါစေ အဲ့ဒီဇွဲမျိုးနဲ့ကြိုးစားမှုကိုဒီမှာတမ္မပဒံတဲ့အယောကြည်ကြည်အရေးချောက်ချောက်နောက်မထုတ်တန်တင်းတင်းရင်ကြိုးစားမှဟောတဲ့ချိန်တုန်းကအိမ်မက်တောင်မမြင်မဲ့ခဲ့ဘူးတဲ့နာမရူပပရိသေရာဉာဏ်ဒိဋ္ဌိဝိသုဒ္ဓိအမြင်ရတဲ့ကုသိုလ်ပိုင်တာထက်ကြိုးစား ဆက်ကြိုးစားလို့ရှိရင်အင်းဖောင်းနာလေးရှိနေလို့မှတ်နေရတာပိန်နာရှိနေလို့မှတ်နေရတာဖောင်းနာပိန်နာမရှိတော့မမှတ်ရဘူးကိုယ်ရာရှိလို့မှတ်နေရတာမကွေးပဲနေပြန်တော့မမှတ်ရဘူးဆန္ဒရှိလို့မှတ်နေရတာမဆမဲ့နေပြန်တော့မမှတ်ရဘူးလို့မှန်ရင်မှန်ရင်နဲ့သဘောပေါက်နားလည်လာတဲ့အဲဒီအသိဉာဏ်အသိဉာဏ်နဲ့တွဲတဲ့မှတ်စိတ်အဲဒါကုသိုလ်ပဲ အဲ့ဒီကုသိုလ်ကိုပိစီယပရိက္ခဉာဏ်လို့အမည်တတ်တယ်။ကင်္ခာဝိတရဏဝိသုဒ္ဓိလို့အမည်တတ်တယ်။ဟောပိစီယပရိက္ခဉာဏ်ကင်္ခာဝိတရဏဝိသုဒ္ဓိအမည်ယူနိုင်တဲ့ကုသိုလ်တစ်မျိုးတိုးလာပြန်ပြီ။ဘာကြောင့်သမ္မပဒံအယောကြီးကြီးအေခံခံနောက်မဆုံးတန်းငါမှတ်မယ်ဆိုရယ်ဇွဲနဲ့မှတ်လို့သမ္မပဒံခေါ်တဲ့ဘောဓိပက္ခိယတရားကြောင့်အောက်ကုသိုလ်တစ်မျိုးတိုးပြီးရလာပြန်ပြီ။ အာမဖြစ်ဘူးသေးတဲ့ကုသိုလ်ဖြစ်ဖို့ရန်အတွက်တဲ့ကြိုးစားရှုမှတ်တဲ့သမ္မပဒံဘောရိပိက္ခိယအဲဆက်မှတ်တော့မှန်ရင်မှန်ရင်နဲ့ညောင်းတာလေးတွေမှအောင့်တာလေးတွေမှဘယ်ရင်းမှမှမှပေါ်လာတာသိတယ်ပျောက်သွားတာသိတယ်အဲပေါ်လာတာပျောက်သွားတာသိတော့อืมမမြဲတဲ့တရားတွေပဲလို့ဆုံးဖြတ်လိုက်ပြန်ပြီ အဲဒီလိုမမြဲတဲ့တရားတွေပဲလို့ဆုံးဖြတ်လိုက်နိုင်တဲ့မှတ်စိတ်ကိုသမ္မတနာဉာဏ်လို့အမည်ပေးတယ်ဟောဒါကုသိုလ်တစ်မျိုးတိုးလာပြန်တာပဲအဲကိုမှမဖြစ်ဘူးသေးမရဘူးသေးတဲ့ကုသိုလ်တွေတိုးပွားရန်အတွက်ကြိုးစားရှုမှတ်အားထုတ်ခြင်းဒီပင်လင်သမ္မပဒံဘောဓိပက္ခိယတရားဒီဘောဓိပက္ခိယတရားတွေပွားရမယ်ပွားရမယ်ဆိုတာတရားနည်းနဲ့ပွားလို့မဖြစ်ဘူးဘာသတိပဋ္ဌာန် ပုတ်လန်းညွှန်ချက်အတိုင်းရှုမှတ်အားထုတ်ပြီးတော့ကပွားမှာဘောဓိပက္ခိယတရားတွေကကိုယ်စိတ်ထဲမှာတူးတူးတူးတူးပြီးတော့ကလာတာအဲနာမရူပပရိသေရညာပိစီယပရိက္ခညာကာမတဏညာလို့အမည်ယူထားတဲ့အမည်ယူထားတဲ့ပညာဆိုတာကဩဣတိပဆိုတဲ့အနေနဲ့ပြောနေဝိမန်သိတိပတဲ့ ဒါသူရဲ့ဗောဓိပက္ခိယတရားပဲဘူအမိတလို့ရှိရင်ပညာဘူအိန္ဒြေအမိတလို့ရှိရင်ပညာအိန္ဒြေဘောဇင်အမိတလို့ရှိရင်ဓမ္မဝိဇ္ဇာတန်ဘောဇင်မေခင်အမိတလို့ရှိရင်တမ္မာဒိဋ္ဌိမေခင်အဲဒီလိုအမိမျိုးမျိုးလှည့်ပြီးတော့ဒီတရားတစ်ခုကဆောင်ရွက်သွားတာအမိမျိုးမျိုးယူပြီးတော့ဆောင်ရွက်သွားတာအခုမြင်မှခင်မှာ ဝန်ကြီးနဲ့ဌာနတယောက်ထဲကိုင်းတယ်လို့ပေါ့ဒီနေ့မြန်မာနိုင်ငံမှာဆိုရင်ပြန်ကြားရေးနဲ့ယဉ်ကျေးမှုအဲဒီနှစ်ဌာနတယောက်ထဲကိုင်းထားတယ်သာသနာရေးနဲ့ပြည်ထဲရေးတယောက်ထဲကိုင်းထားတယ်အဲ့ဒီလိုပဲပညာဆိုတာကအဲ့ဒီဘောဓိမေခရတရားအုပ်စုတွေမှာဟိုဌာနကိုင်းလိုက်ဒီဌာနကိုင်းလိုက်သူဌာနတွေတော်တော်များများကိုင်းပြီးတော့အမိတွေအများကြီးယူထားတာအဲဘောဓိမေခရတရားတွေပေါ်ရမယ်ပေါ်ရမယ်ဆိုတော့အချုပ်ကတော့ တခြားပွားနည်းမရှိပါဘူးမဟာသိပ္ပံတင်သာတော့နီးကြကြထောက်သွားတာတင်ရှားတဲ့ယုံနာနေအဆက်မေတရဇအကြောင်းညာဆိုင်ပြီးမှတ်နေယုံပဲအဲဒီကြောင်းညာဆိုင်မှတ်နေရင်အခုတင်ကပြောတယ်ဘောဓိပက္ခိယတရား30နဲ့၄မျိုးဟာဂေါတရဘူးဆိုတဲ့အမည်ယူတဲ့အထိအဆက်မပြတ်မှတ်နေတဲ့ယောဂီရဲ့စိတ်အစဉ်မှာတိုးပွားနေတာပဲဘောဓိပက္ခိယတရား30နဲ့၄မျိုး ဂေါတရဘူးရဲ့နောက်ဆွဲမှာမဲ့ဆိုတဲ့အမည်ယူလာတဲ့အခါကျတော့39မျိုးသမ္မာဝါစာသမ္မာကမ္မနာသမ္မာအာဇီဝ3မျိုးတပြိုင်တည်းတိုးလာပြီးတော့ဘောဓိပက္ခိယတရား39ပါးပြည့်စုံသွားတယ်။ဘယ်ချိန်ဂေါတရဘူးရဲ့နောက်မဲ့ဆိုတဲ့စိတ် မှတ်နေတဲ့ယောဂီရဲ့တဏ္ဍာမှာပေါ်လာတဲ့အချိန်ဘောဓိပက္ခိယတရား39မျိုးပြည့်သွားပြီ39မျိုးပြည့်သွားတော့ဘယ်လိုကြောင့်လဲနောက်နောက်သမဗရံရဲ့ဝိရိယဥပ္ပန္နနာကုသရဏဓမ္မနံမိမိမှာဖြစ်ဖို့သော ကုသိုလ်တရားတွေထိတရားတည်ရယံနာမရူပပရိစ္ဆရာညာဒိဋ္ဌိဝိသုဒ္ဓိလို့အမည်ယူထားတဲ့ကုသိုလ်တရားပေါ်လာပြီပေါ်လာရင်အဲ့ဒီကုသိုလ်တရားပြည့်မသွားပဲနဲ့တည်ရဖို့အတွေ့တဲ့ အတံမောသရမမေ့ပြောက်ရန်ပေါင်းတာတခြားမှတ်သိတာတခြားပိဏာတခြားမှတ်သိတာတခြားအိုးအာရုံနဲ့မှတ်သိကြီးပဲရှိတာပဲအာရုံနဲ့မှတ်သိကလွယ်ပြီးအသက်လေးပြန်ငါသူလူယောက်ျားမှာအတ္တဆိုတာမရှိဘူးလို့ဒီလိုသောက်ပြချက်ချနေတဲ့အတိကလေးအတံမောသရမမေ့ပြောက်ရန်မေ့ပြောင်မသွားအောင်လို့ဆက်မှတ်နေတာအဲ့ဒါကိုနိဗ္ဗာန်တမျိုးနဲ့သမ္မပဒံဘောဓိပက္ခိယတရား တည်ရမမေ့ပြောက်ယုံတာမဟုတ်ဘူးဘေယောဘာဝါယတိုး၍ဖြစ်ရန်တိုး၍ဖြစ်ရန်ဆိုတော့အာယုနဲ့မသိရှိတာပဲဆိုတော့အတိကုသိုလ်တဲ့တိုးပြီးတော့ဟောဖောင်းတာရှိလို့မှတ်နေရတာဖောင်းတာမရှိမှမရဘူးအကြောင်းနဲ့အကျိုးပဲရှိတယ်လို့သောက်ကကြီးခြံနေတဲ့အတိကုသိုလ်တစ်မျိုးတိုးသွားအောင်လို့တဲ့ဘေယောဘာဝါယတိုး၍ဖြစ်ရန် တစ်ကြိမ်နဲ့တိုးဖြစ်လို့ဖြစ်တယ်ကိုတော့အဲ့ဒါပြန်ပွားတယ်လို့မခေါ်ဘူးတဲ့ဒါအများကြီးတိုးဖြစ်ဖို့ရန်အတွက်ဝေပုံလာရပြန်ပွားရန်အဲ့ဒီအတွက်အဆက်မပြတ်တလည်းသားကြောင့်ညာဇာယီပြီးရှုမအားထုတ်တဲ့ယောဂီမှာပါမတနာညာအမြင်ယူတဲ့ကုသိုလ်အပြင်ဥဒိယဗျာညာအမြင်ယူတဲ့ကုသိုလ်ဘင်္ဂညာအမြင်ယူတဲ့ကုသိုလ်ဗယညာအာရိနဝညာအမြင်ယူတဲ့ကုသိုလ်နေဂရညာမௌဒရကမြတံအမြင်ယူတဲ့ ကုသိုလ်ပဋိသင်္ခာညာသင်္ခါရုပ္ပခာညာအမြည်ယူတဲ့ကုသိုလ်တွေတိုးတိုးပြီးတော့ပြန်ပွားလာတာသင်္ခါရုပ္ပခာညာနောက်မှာဥဋ္ဌာဏကာမဏိဥပါဒနာညာအမြည်ယူတဲ့ကုသိုလ်ပရိကံဥပဇာအလုလုံအမြည်ယူတဲ့ကုသိုလ်နောက်ပြီးတော့ဂေါတရဘူးအမြည်ယူတဲ့ကုသိုလ်အဲ့ဒီကုသိုလ်တွေဖြစ်လာပြီဆို ဘာဝနာယပါရိပုရိယပွားစေမှုဘာဝနာပြည့်စေရန်အတွေ့အဆက်မပြတ်တရသရှုမှတ်အထုတ်တယ်ဘာဝနာယပါရိပုရိယပွားစေမှုဘာဝနာပြည့်စေရန်အတွေ့ဌာနာသနေတိအာထုတ်ခြင်းကိုဖြစ်စေဝါယမတိအာထုတ်၏ဝိရိယအာရပတိလုံနာပြု၏စိတ်တံပက္ကပက္ကနတိစိတ်ကိုအာဘိပရတိကြိုးစား၏သကပရိယာတိပွားစေမှုဘာဝနာပြည့်စေရန်အတွက် အဆက်မပြတ်တလဆရှုမှတ်ကြိုးစားတယ်အဲရှုမှတ်ကြိုးစားမှုဒီပင်လဲသမ္မပဒံဘောဓိပက္ခိယတရားပွားစေမှုဘာဝနာပြည့်စင်ရအတွက်ဆိုတော့ဂေါတရဘူးအမည်ယူတဲ့ကုသိုလ်ရပြီးရင်နောက်မဲဟောလောကုတ္တရာကုသိုလ်မဲဆိုတဲ့လောကုတ္တရာကုသိုလ်ကြီးရပြီဆိုတော့ဟောတဆင့်တက္ကန္တပွားများမှုအလုပ်ပြည့်စုံသွားပြီ ပထမအရင်သောတာပတိမေရရေးအတွက်နောက်ထပ်ဘာမှလုပ်เสียမလို့တော့ဘူးတဲ့အထုတ်မှုပွားစဉ်မှုပြည့်စုံသွားပြီဒါကြောင့်ဘာဝနာယပါရိပုရိယပွားစဉ်မှုဘာဝနာပြည့်စင်ရအတွက်ပါရတိကြိုးစားအထုတ်၏ကြိုးစားအရေးတော့မဲ့အမြင်ယူတဲ့လောကုတ္တရာကုသိုလ်ကြီးရသွားပြီဟောဒီမှာ အနုပန္နနာကုသရဏဓမ္မနာမိမိမှမဖြစ်ဘူးသေးသော ကုသိုလ်တရားတို့ကိုဥပ္ပါဒယဖြစ်စေရန်အတွက်ရည်ရွယ်ချက်နဲ့အဆက်မပြတ်တည်းသာရှုမှတ်တယ်နောက်ပွားစေမှုဘာဝနာပြည့်စုံစေရန်အတွက်နောက်တစ်ခါဟောဒီမေတ္တရာရရည်လုတ်เสียမလိုအောင်ရွယ်ရက်နဲ့ပွားရတာမဖြစ်သေးတဲ့ကုသိုလ်ဆိုတော့မဲ့ဆိုတဲ့လောကုတ္တရာကုသိုလ်ဘယ်တော့မှမဖြစ်ဘူးကိုမှ ဘယ်တော့မှမဖြစ်ဘူးသေးတဲ့မေလောကုတ္တရာကုသိုလ်အခုဖြစ်ပြီးရပြီ။ဟောအပယ်လေးပါလုံးဝဆင်းရဲတွေကလွတ်မြောက်သွားပြီအပယ်လေးပါဆင်းရဲကလုံးဝလွတ်မြောက်သွားပြီအဲ့ဒီအတွက်ကြိုးစားရတာကိုကြိုးစားတာကိုတမ္မပဒံဘောဓိပက္ခိယတရားတဲ့ပฏิပဒံဘောဓိပက္ခိယတရားနဲ့တမ္မပဒံဘောဓိပက္ခိယတရားနှစ်ခု ပြည့်စုံညီညွတ်ရင်တရားတရားဗောဓိပက္ခိယတရားတွေလည်းအလိုလိုပဲပြည့်စုံလာတော့တာပဲအဲ့ဒါပြည့်စုံရဲ့အတွက်သော့ချက်ကဝိရိယပါရမီခေါ်တဲ့သမ္မပဒံဗောဓိပက္ခိယတရားဒါအရေးကြီးတယ်ယူဆမှုကအရေးကြီးတယ်အဲ့ဒါကြောင့်မို့လို့ဗုဒ္ဓမြတ်စွာဘုရားကမဖြစ်သေးတဲ့ကာမဝဒကုသိုလ်တွေဖြစ်ဖို့ရန်အတွက် မဖြစ်ဘူးသေးတဲ့လောကုတ္တရာကုသိုလ်တွေဖြစ်ဖို့ရန်အတွက်သမ္မပရံဘောဓိပက္ခိယတရားသမ္မပရံဝိရိယကိုအင်္ဂါ၄ပါးနဲ့ပြည့်စုံတဲ့ဝိရိယပါရမီစိုက်ထူဖို့ဆိုတာသာမန်တသောဇာနာရုဇာအတ္တိဇာအဝသိတတုတာရီရေဥပသုတ်တုမန္တလောဟိတံယန္တံပုရိသဓာမေနပုရိသဝိရေနပုရိသပရကမေနပတ္တဗံနန္တံအပ္ပဗုနေတဝဝိရိယသသံဌာနံဘောဟိတတိ မေကိရိတမအသင်ကိုစေခင်ကအနိုင်ကျဲမဲ့ရလို့လိုက်မှစီဝိပဿနာကြောင့်၌ထင်ရောက်ရလာတော့ငါဤပါရီရေခြေဆုံးကောင်းဆုံးတကိုယ်လုံး၌ရှိသောတဇောစားရင်တကိုယ်လုံးအုပ်ဖုံးတီနေအပေါ်ကောင်အေးပြသည်၎င်းနာရုစားတကိုယ်လုံးဝဖွတ်တွင်ရှင်မြေကြီးလက်ပင်ငယ်အသွယ်သွယ်သောအကြောသည်၎င်း အာရိဇာဥကောင်းနဘုဒုရတောင်ရင်တင်မကောင်းလက်ကြီးအထွေထွေအမျိုးမျိုးများစွာသောအယုသည်၎င်းအဝသိန်တူမယွအမှန်ကျွဲလိုသာကြံပါစေတော့မန္တာလောက်ဤတံရရဲ့နိတွေသွေးနေတဲ့ကအသားတွေမှန်သမျှသည်နေပိတံအကျွင်းချမရှိအကုန်လုံးနေပိတံဝတ္တတမြင် နီလွန်ထွေးချက်သွေးရစေမြမကြံရအောင်ကာမံစကားအကျဲ့ချက်ပွဲမလို့တကယ်ကို ဥပသုတတုပိန်ချုံညှိုးနွမ်း၆ခန်း၍သွားရင်သွားပါစေယန္တာအချင်းနိဗ္ဗာန်မဖို့တရားတော်မြတ်ကိုဝိသဓမ္မေနတုံတိုက်တိုက်ကြားကြိုက်ကြိုက်ကန်းဆိုင်ဆိုင်တောင်းတင်တင် အောင်မြတ်ဥတီအာသနိထိတ်တံယောဂီတို့အာသွန်ဖြင့်ဝိနာဝရိယနာယံသူကိုအနိုင်လှဲ၍အောင်ဝဲကိုလက်ကင်တီအာသနိဒိဋ္ဌိကျဲယောဂီတို့လုံးလာစွဲဖြင့်ဝိနာပရဂမေနာ သေမင်းကိုခုခံ၍အန်တုရံမကြောက်ရောနောက်မတော်ရဲဝံတိအာဇာနိထိတ်တန်ယောဂီတို့သွန်စားကားဖြင့်ပတ္တဗံရောက်နိုင်ရနိုင်၏ပတ္တဗံရောက်နေတာထုံနာပြသူပေါရစိတ်သာ၍ရှုမခိုင်ဉာဏ်မြင်ပိုင်းသဖြင့်အမှန်ပင်ရနိုင်ရောက်နိုင်လေတော့၏တံအပုနေဝေ၏အသွင်းနဲ့ကင်းကွာအလွမ်းနာအကုန်ငိမ့်လျက်ဆင်းရဲတွေသသိမ့်စေဖို့အမြတ်ကိန်းထုတ်ဖန်ဆင်းတတ်သဖြင့်အောက်အမှန်ပင်လိုလားအပ်ပါသောထိုနိဗ္ဗာန်မဲ့ဖို့တရားတော်များကို အပပုနိတဝါရှုမှတ်ခြင်းညာမဆုံးရှင်အောင်နှောင်းနှေး၍မရောက်သေးမရသေးသည်ရှိတော့ဝိရိယတာအစမပြနာမရပဲရှုမှအာထုံမှုပမ္မပရံဘောဓိပေကိယတရားဝိရိယဤပဋ္ဌာနံရှုမှမှုခင်ရတ၍နားလေခြင်းဤပဋ္ဌာနံစကားကိုတွင်တွင်ပြောအိမ်မောကြ၍လည်းတကွီကွီအမှုသဘောမကြီးယောဂီသရင်ဖြစ်ရအောင် အပြင်ဖက်ကဓမ္မနမလောက်ကုန်မှမပွားစေပဲရတတ်၍နာနေခြင်းသည်နာအဘောဤတတိမဖြစ်ရလက်တန်တတိနာဘောဤတတိနာနိဗ္ဗာန်မဲ့ဖို့ကိုပေမင်းရန်ဖြည့်ဖြိုးရတ္တတို့အမြန်နှံ့မြဟုရေစိတ်ကြောင့်ဒိဋ္ဌံမှန်သောကြောင့်တံပဓမ္မယောဂီငါသည်သောအကြည်တရာအရှိမှထား၍မို့ဟောဒီမဟာတတိပဌံဝိပဿနာအမှတ်တရားတို့ကိုအသိဉာဏ်အထထပွားတဲ့အောင်ဩမယမနာ ရောရောသားသာကြိုးကြိုးစားစားကြီးရှုမှတ်သွားပါတော့အန္တရီဘာရိပက္ခယတရား38ပါးပြည့်စုံဖို့ရန်အတွက်တော့ကြဟာတမ္မပဒံဆိုတဲ့ဘောရိပက္ခယတရားပဲအဲ့ဒီတမ္မပဒံဝိရိယဝိရိယဆိုတာဝိရိယပါရမီအဲဒါကြောင့်ဝိရိယပါရမီအောင်လံလွှင့်ပြီးတော့ တောက်တော်တာတင်ရှားတဲ့ယုတ်တရားနံတရားတွေကိုအဆက်မပြတ်တလို့သာရှုမှတ်ရင်အခုရင်ကအဘိဓမ္မာခုနှစ်ချမ်းကိုအကျဉ်းချုံပြီးတော့နှုတ်ထုတ်ထားတဲ့အဘိဓမ္မာသင်္ခလက်သံအထကရာသင်းကျူသမုတ်စည်းပိုင်းမှာညာအညီနာမယ်မျှတာထောက်ပြီးတော့ဖော်ပြထားတဲ့ဘောဓိပက္ခယတရားတွေရှုမှတ်အထုံတွေယောဂီရဲ့စိတ်ထဲမှာပြည့်စုံမယ်။ဒါအဘိဓမ္မာဆိုတာအမိနာမယ်သယုတ် ခွဲစိတ်ဝေဖန်ပြီးတော့ကဟောပြယုံတာဟောပြတယ်အဲဒီသူထုတ်ပေါ်ဟောပြတဲ့အမည်နာမည်အယတရားတွေစိတ်ထဲမှာပေါ်အောင် လုပ်နေဆိုတာအဘိဓမ္မာမှာမပါဘူးအဲအမည်နာမည်ဖော်ပြီးတော့ကအသေးစိတ်မဝေဖန်မဲနဲ့အဘိဓမ္မာမှာအမည်နာမည်တွေဖော်ပြထားတဲ့တရားတွေစိတ်ထဲမှာပေါ်အောင် လုပ်နေကြတော့ပုတ်တန်တောင်မာသရိပ္ပဏသုတ် ညွန်ကြားခြင်းအရာအထုတ်ရင်အဘိဓမ္မာမှာဖော်ပြထားတဲ့အမည်နာမည်တရားကောင်းတရားမြတ်တွေဟာအထုတ်တဲ့ယောဂီရဲ့စိတ်ထဲမှာပေါ်လာမယ်။ဒါကြောင့်အဘိဓမ္မာဆိုတာလေလာမှတ်မိသိယုံဒါတော့ပဲစွန့်ရင်ရှိတယ်။ကျင့်ဖို့ရမပါလို့အဘိဓမ္မာကျင့်ရတဲ့တရားမဟုတ်ဘူးတဲ့။အဲသုတ်တရားကကျင့်ရတဲ့တရား။ ဝိနည်းကတော့ကိုရင်တွေဘုန်းကြီးတွေကျင့်ရတဲ့တရားအဘိဓမ္မာကတော့ဘသူမှကျင့်ရတဲ့တရားမဟုတ်ဘူးတဲ့လေ့လာပြီးသိရုံမျှသိရမယ်တရားသုံးတရားကတော့အကုန်လုံးလူရောနာရောမြမာရောကျင့်ရမှာတဲ့တိရစ္ဆာန်တွေနဲ့သွမ်းနိုင်ရင်ကျင့်တဲ့သက်ရှိမှန်လို့ရအကုန်လုံးကျင့်ရမှာကသုတ်တရားအခုလိုင်းမာဒီမှာလုံနေတာမဟာသရိပ္ပဏသုတ် အထေကိုထားပြီးတော့တခြားတခြားသုတ်တန်ညွှန်ကြားခြင်းနဲ့အညီလုံနေတာအဲဒီတိုင်းလုံနေရင်အဘိဓမ္မာခုနှစ်ကြမ်းမှာအမိနာမေတွေခွဲခြားဝေဖန်ပြထားတဲ့တရားတွေထိုက်သည့်အားလျော်စွာကျွမ်းမပွားများအာထုတ်တဲ့ယောဂီရဲ့စိတ်ထဲမှာပေါ်လာပြီးကုသိုလ်တွေတိုးမယ်ဘယ်တော့မှမဖြစ်ဘူးတဲ့နာမရူပပြိစေရညံစတဲ့ကာမဝဒရလောကီကုသိုလ်တွေ ဘယ်တော့မှမဖြစ်ဘူးတဲ့မဲ့အမြည်ယူတဲ့လောကုတ္တရာကုသိုလ်တွေအဲ့ဒါတွေပြည့်စုံမှာဒါတွေပြည့်စုံဖို့အရေးကြီးတယ်အဲ့ဒီပြည့်စုံဖို့ရန်အတွက်အခုရင်ကပြောသလိုအရေးပြားလောက်အကျော်လောက်အယိုးလောက်ရမ်းပြီးတော့အသာတွေခန်းချောက်ခြင်းခန်းချောက်သွားပါစေဆိုတဲ့ဇွဲဝိရိယနဲ့ကိစ္စမနပမဟာသတိပဋ္ဌာန်ဝိပဿနာတရားအလုံးအာထုတ်သိမိအာထုတ်ပါသာထာကတာငါဘုရားတော်မှာတော့ အခါတာရောနိဗ္ဗညွန်ပြယုံမြတာစွန့်နိုင်ကြပါကုန်၏တထာဂတငါဝိရတို့မှာတော့အခါတာရောမဖြစ်ဘူးသေးတဲ့နာမရူပပြိသိရညာအမြင်ယူတဲ့ကာမဝဒကုသိုလ်တွေနဲ့မဲ့အမြင်ယူတဲ့လောကုတ္တရာကုသိုလ်တွေဖြစ်ပေါ်ရရှိ၍နိဗ္ဗာန်ယုံများတာစွန့်နိုင်ကြပါကုန်၏အဲမြတ်စွာဘုရားပြတဲ့နေ့တိုင်းလို့အထုတ် လုံရင်အထုတ်ရင်ကိုရင်ကပြောတဲ့ဘောဓိပက္ခိယတရားတွေပြည့်စုံသွားမှာ38မျိုးလုံးပြည့်စုံပြီဆိုတော့မက်ကိုရပြီလို့ခေါ်တယ်အဲဒီမက်လောကုတ္တရာကုသိုလ်ရပြီဆိုရင်အပင်ဆင်းရဲထိုက်ပင်နဲ့တန်မြာဆင်းရဲတွေကုန်သွားပြီဒါကြောင့်ဒိဋ္ဌာမဓမ္မမဟာသတိပဋ္ဌာဝိပဿနာတရားအလုံးအာထုတ်သိပြီအာထုတ်ပါလို့မြတ်စွာဘုရားမိန့်ပါတဲ့အတိုင်း အောင်နာပိဏာကစရှုမှတ်ပြီးဘောဓိပက္ခိယတရားတွေတိုးပွားအောင်ကြိုးစားလိုက်ကြပါဦး